1360ခုနှစ်ဝါဆိုလက်ွယ်ဥပုနေ၌ဟောကြားအပ်သောနိဗ္ဗာန်နှင့်ဝေသူနှင့်နိဗ္ဗာန်နှင့်နိသူနိဗ္ဗာန်နှင့်ဝေသူနှင့်နိသူတရားနာတော့တရားနာတဲ့ပုဂ္ဂိုလ်ကိုယ်ကိုသိပေါ့ နိဗ္ဗာန်နဲ့ဝေးသလားနိဗ္ဗာန်နဲ့နီးသလားနိဗ္ဗာန်နဲ့ဝေးဝေးသူနဲ့နီးသူတတိပဋ္ဌာန်ဝိပဿနာတရားပါပဲလေဝိပဿနာတရားဆိုတော့အာယုံ၅ပါးကလော့ပြီးတော့ခန္ဓာ၅ပါးကအလွတ်ဖြစ်သောတရားတွေဆိုရှိပါဘူးအလုံးဒေသနာတော်သာလင်ဆန့်ကျင်ပြီးတော့တန့်စာဆင်ပြီးတော့မြတ်စွာဘုရားဟောကြားတော်မူတယ် ဝိပဿနာရှုနည်းကတော့အာယုံ၅ပါးဒါပါပဲခန္ဓာ၅ပါးဒိဋ္ဌိဒိဋ္ဌမန္တံဘုဒတိတုတေတုတမန္တံဘဝတတိမုတေမုတမန္တံဘဝတတိဝိညာတေဝိညာတမန္တံဘဝတတိဆိုတာထထနာကြားဖူးပြီးသားတရားတွေပဲဒိဋ္ဌိဒိဋ္ဌမန္တံဘဝတတိဆိုတာ မျက်စိနဲ့အဆင့်ကိုမြင်တဲ့အခါမှာ မြင်ယုံသာရှုပါကြော်လွန်ပြီးတော့မသွားစီပါနဲ့တဲ့အဲ့ဒါအဲ့ဒါကိုဒိဋ္ဌိဒိဋ္ဌမတ္တမုဒတိမျက်စိနဲ့မြင်ရတဲ့အာယုံကောင်းကောင်းဆိုးဆိုးမိသည်အာမျိုးပဲဖြစ်ဖြစ်စေမြင်တယ်လို့သာရှုဒီထက်ပို့ပြီးတော့မရှုနဲ့မစင်စားနဲ့စင်စားရင်ဝိပဿနာနယ်ပယ်ကျော်လွန်ပြီးတော့သွားရင်ကိလေသာတွေဖြစ်ပေါ်လာတတ်သည်ဒါကိုဒိဋ္ဌိဒိဋ္ဌမတ္တမုဒတိလို့ခေါ်တယ် သုတေသုတမန္တဘုဒ္ဓတိနာကကြားတဲ့ခါမှလည်းပဲကြားယုံတာရှုတိထက်ပို့ပြီးတော့မစင်စားနဲ့စင်စားရင်ကိလေသာနယ်ကျွံသွားတတ်သည်မုတေမုတ္တမန္တဘုဒ္ဓတိအာယုံ၅ပါးကိုသင်ချုံထားတယ်မုတေမုတ္တမန္တဘုဒ္ဓတိဆိုတာနှာခေါင်းကနန်းတာပါးစပ်ကစားတာကိုယ်ကထိတူးတာအဲ့သုံးပါးကိုမုတ္တတရားလို့ခေါ်တယ် နှာခေါင်းကနံတဲ့ခါမှလည်းပဲနံယုံသာရှုကြော်ပြီးတော့မသွားနဲ့ကြော်ရင်ကိလေသာနယ်ပယ်ထက်ရောက်သွားရင်ကိလေသာတွေဖြစ်ပေါ်လာတတ်တယ်စတဲ့ခါမှလည်းပဲစာယုံသာရှုမကြော်လွန်စီနဲ့ကြော်လွန်သွားရင်ကိလေသာနယ်ပယ်ထက်ကြာရောက်သွားရင်ကိလေသာတွေကိုယ်မှာဖြစ်ပေါ်လာတတ်သည်ထိတွေ့ရတဲ့အာယုန်ဒီပေါ်မှာလည်းပဲထိတွေ့ယုံသာရှု စိတ်မကြော်လွန်စေနဲ့ကြော်လွန်သွားရင်ကိလေသာတွေဖြစ်ပေါ်လာတတ်သည်ဝိညာတေဝိညာတမန္တမုဒ္ဒတိစိတ်ကသိရတဲ့အာယုန်ဒီပုံမှာလည်းပဲသိယုံသာရှုအပြင်ပန်းကိုဘာမှမစဉ်းစားနဲ့စဉ်းစားလိုက်ရင်ကိစဉ်းစားလိုက်ရင်နယ်ပယ်ကြော်လွန်ပြီးတော့ကိလေသာတွေဖြစ်ပေါ်လာတတ်သည်တဲ့အဲ့ဒါကိုဒိဋ္ဌိဒိဋ္ဌမန္တမုဒ္ဒတိဆိုတာကအမျက်စိနဲ့ဆင်းမြင်တဲ့အခါမှာရှုဖို့ သုတေခုတမတ္တဘောဓတိဆိုတာကနားနဲ့အသံကြားရတဲ့အခါမှာရှုဖို့မုတေမုတမတ္တဘောဓတိဆိုတာကနှာခေါင်းနဲ့နံတဲ့အခါပါးစပ်နဲ့စတဲ့အခါကိုယ်နဲ့ထိတွေ့ရတဲ့အခါမှာရှုဖို့ဝိညာတေဝိညာတမတ္တဘောဓတိဆိုတာစိတ်ထက်မှာစကုစဉ်းစားကြံစီရတဲ့အခါမှာဝိပဿနာရှုဖို့အာယု6ပါးပေါ့အာယု6ပါးဝိညာဉ်6ပါးဒီတရားမှာအလော့တရားဆိုတာမရှိဘူးခြားရှုွက်တရားဘာမှမရှိဘူး အာယု6ပါးဝိညာဉ်6ပါးမှာတပါးဘာမှဝိပဿနာတရားရှုစရာမရှိဘူးခန္ဓာအနေနဲ့ဆိုရင်ခန္ဓာ၅ပါးခန္ဓာ၅ပါးအလောကသောတရားတွေမရှိဝိပဿနာနဲ့ပယ်ရခန္ဓာ၅ပါးထဲမှာရှုရတယ်ဒါကိုမှတ်လည်ထားဖို့နိဗ္ဗာန်နဲ့ဘယ်လိုဝေးသွားတော့နိဗ္ဗာန်နဲ့ဘယ်လိုနှီးတဲ့နှီးတယ်လဲဆိုတာကိုနားလည်ထားဖို့ရူပံဒိဋ္ဌဝါတတိမုဋ္ဌာပိယံနိမိတ်တံမနာတိကရောတော သာရတစိတ်တော်ဝေဒိတိကိစ္စဣစိသတိတတိရူပံအစဉ်ရူပယုံကိုတိတော်မြင်သည်ရှိသောဝါမြင်လင်မြင်ခြင်းပိယံချစ်ဘွယ်အာယုံကိုမနုပိယံချစ်ဘွယ်အာယုံကိုပိယံနေမိတ်တံချစ်ဘွယ်အာယုံကိုမာနတိကရောတော်နှလုံးသွင်းသောသူအားတတိမုဋ္ဌာအမှန်မရဘဲတတိမိသွား၏သောမြင်ပြီလင်ချစ်ဘွယ်ထင်လျက်မရှုမှန်းနိုင်ဘဲမိသွားသောသူသူသည် သာရတာစိတ်တော်တမ်းမဲ့သာယာသောစိတ်ရှိလျက်ဝေဒေတိအာယုံကိုခံစား၏ပင်စာထိုးမြင်ရသောအဆင်းအာယုံကိုလည်းဣစိတတိတတိမြို့၍သိမ့်ထတဲ့ကဲ့သို့စိတ်ထိုင်း၌သိမ့်ပိုင်းလျက်တည်၏အာယုံရှုွက်လောသွားတဲ့ပုဂ္ဂိုလ်မြတ်စွာဘုရားသတိပေးတယ်အဆင့်နဲ့ယူပါယုံကိုမြင်ပြီဆိုရင်မြင်တဲ့အာယုံပေါ်မှာပိယနမိတ်တဆိုချစ်ဘဝအာယုံကို တွေ့ရတယ်ချစ်ပွဲအာယုဆိုတာမိမိနှစ်သက်တဲ့အာယုပဲပေါ့အစင်ကိုမြင်ရင်လည်းပဲမိမိချစ်ပွဲအစင်ကိုမြင်ရင်မိမိအလိုရှိတဲ့အစင်လေးကိုမြင်တယ်အမှန်လေးကိုကြားတယ်အနံလေးကိုအနံရှုရတယ်အရာသာလေးကိုစားသောက်ရတယ်အတွေ့အထိအာယုကိုတွေ့ထိရတယ်အဲ့ဒါလို့ချစ်ပွဲအာယုကိုမြင်ရတဲ့အခါမှာဝိပဿနာရှုတဲ့ယောဂီက ထမပိုင်းမှာတော့သူဝိပဿနာရှုနေတယ်ဝိပဿနာရှုရင်းရှုရင်းနဲ့ပြုံးဆုံးမမျော်လေးပဲချစ်ပွဲအာယုံတစ်ခုသာယာစရာကောင်းတဲ့အာယုံတစ်ခုပြုံးနဲ့မြင်လိုက်တဲ့အခါမှာတတိလက်လော့ပြီးတော့အဲ့ဒီချစ်ပွဲအာယုံပေါ်မှာစိတ်ရောက်သွားတယ်ချစ်ပွဲအာယုံပေါ်မှာစိတ်ရောက်သွားပြီဆိုရင်တတိဘာရသွားပြီလဲမိတ်သွားပြီတတိမိတ်သွားပြီရှုတဲ့အာယုံကမိတ်သွားပြီချစ်ပွဲအာယုံပေါ်မှာစိတ်ဝင်စားသွားပြီကိုအဲ့ဒါကို ရူပံတိသောအဆင့်ကိုမြင်ပြီးလင်းပြရနေမိတံခေပွဲအာယုံကိုမနိတိကရောတော်နှလုံးပင်သောသူအားတတိမုဋ္ဌာအမှန်မရဘဲတတိမေသွား၏ဘုန်းတပြဏဘိသမမေးဘူးလားမေးသွားတယ်ဒါနော်ခေပွဲအာယုံမေးသွားတယ်အဲအဲ့ဒါလိုမေးသွားတဲ့အခါကျတော့အာယုံပေါ်မှာရှုမှန်းနိုင်တဲ့တတိတရားမရှိတော့ဘူးမရှိတဲ့အပြင်တတိလဲလို့ပြီးသွားတဲ့အခါမှာခေပွဲအာယုံပေါ်စိတ်က တန်နှင်းသက်တဲ့စိတ်ဖြစ်သွားပြီသူပဲငါပဲဘယ်ဟာပဲဘယ်ဝါပဲစတဲ့တန်နှင်းသက်တဲ့စိတ်တွေဖြစ်ပြီးဖြစ်ချိုးရှင်အဲ့တန်နှင်းသက်တဲ့စိတ်အာယုံပေါ်မှာခံစားတဲ့ဝေဒနာတွေပေါ်သွားပြီခံစားတဲ့ဝေဒနာတွေပေါ်လာတဲ့အခါမှာအဲ့ဒီဝေဒနာကိုနှစ်သက်ပေါ်ရှိတဲ့ခိဗအာယုံဝေဒနာခံစားပြီးနေတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လာသေးတယ်လဲဆိုတော့အဲ့ဒီအာယုံပေါ်မှာစွဲလန်းသာရတဲ့စိတ်တွေဟာ တခါတည်းပါဇက်ထဲမှာဘိုက်ထဲမှာမြိုထတကယ်တော့တခါသိပ်ပိုင်ပြီးတော့တည်သွားပြီအာယုန်ထဲမှာစိတ်ထဲမှာတည်သွားပြီမြို့ထားသလိုတခါလေစိတ်ထဲမှာတည်သွားပြီမြို့ထားသလိုတည်သွားပြီဆိုရင်ဒီအာယုန်ပုံမှာဘာဖြစ်သလဲစွဲမြဲသွားပြီတဏှာတန်ရောစဉ်ကိလေသာတွေစွဲမြဲသွားပြီတဏှာပစ္စယဥပါဒနာဆိုရှိတော့တဏှာဖြစ်ရင်ဘာဖြစ်လာမလဲဥပါဒံတရားခိုင်ခိုင်မာမာ ဆွဲဆွဲလန်းလန်းကြီးဖြစ်သွားမယ်ဥပဒနာတတိမိတ်သွားတဲ့ပုဂ္ဂိုလ်မှာမြင်ရတဲ့အာယုန်နဲ့ဒီတိုင်းပဲကြားရတဲ့အာယုန်နဲ့ဒီတိုင်းပဲနာရတဲ့အာယုန်နဲ့ဒီတိုင်းပဲမဟုတ်လားဒီတိုင်းပဲရှုမှန်အခုအခုကြာကာလမျိုးမှာထားလိုက်ပါတော့တကယ်တတိပဋ္ဌာန်တရားအားထုတ်နေတဲ့အခါတမှပဲဒီလိုအာယုန်နဲ့တွေ့တဲ့အခါကျတတိမိတ်သွားသေးတယ်မဟုတ်လားမိတ်သွားသေးတာပါပဲတတိမိတ်သွားရင်ဝိပဿနာအာယုန်ပေါ်မှာစိတ်လွတ်ထွက်သွားပြီဝိပဿနာနယ်ကျွံသွားပြီခေါ်တယ် ဘာဖြစ်သွားပြီလဲဝိပဿနာနဲ့ကြုံသွားရင်ဘာလို့ရတယ်လဲဘုလိုကိစ္စဒုံရင်ပြန်အာယုကိုပြန်ရှာရတယ်မူလကမ္မဋ္ဌာန်းအာယုကိုပြန်ရှာပြီးရှူရတယ်နဲ့ကြုံသွားရင်ဘာလို့ရတယ်လဲပြန်ရှာရတယ်ဘောပွဲကြည့်ဖို့တယ်မလားဘောပွဲကြည့်တဲ့ပုဂ္ဂိုလ်များပဏတိစိတ်ထဲရောက်သွားပြီဆိုရှင်ဘာပိတ်ခံရတယ်လဲပဏတိအပြစ်ဒဏ်ပိတ်ခံရတယ်မဟုတ်လားအဲပဏတိ ပဏတိစိရဲ့အပြင်ဘက်မှာအပြစ်ဒဏ်ဆိုရှင်အခြားခြားပြစ်ဒဏ်ရခံရတယ်မို့လားပဏတိပေးတဲ့အစိထမ်းမှာကပြစ်ဒဏ်တစ်ခုဖြစ်သွားပြီဆိုရင်အဲ့ဒီဘောလုံးဘာဖြစ်သွားရဲ့ပဏတိပြစ်ဖြစ်သွားပြီပဏတိပြစ်ဖြစ်သွားပြီဆိုရင်ဘာဖြစ်သွားမလဲကံသူနဲ့ဖမ်းသူနှစ်ယောက်ပဲနိုင်အောင်ဖမ်းပြီးတော့မဖမ်းနိုင်ရင်ဘာဘာရသွားမလဲကိုဝင်သွားပြီခက်တယ်ဖမ်းရခက်သွားပြီမို့လားဖမ်းရခက်သွားရင်ဒါလိုပဲဝိပဿနာစိလွန်သွားပြီတဏှာဖက်ရောက်သွားပြီဆိုရင် ဖြစ်ပါအာယုံပေါ်မှာစိတ်ဝင်စားသွားပြီဆိုရင်ဝိပဿနာဘာဖြစ်သွားပြီလဲလက်လွတ်သွားပြီလက်လွတ်သွားရင်ဘာလို့ရမလဲပြန်ပြီးတော့ဖမ်းဘာလို့ရမလဲမူလကမ္မထံကိုပြန်ရှာကိုယ့်အကိုသိဩငါဝိပဿနာနယ်လွန်သွားပြီနိုင်ကြုံသွားပြီဆိုလို့နားလည်ထားတယ်ညဝိပဿနာအာယုံကမူလကမ္မထံကဖောင်းတယ်ပိတယ်မှန်ရင်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ပြန်မှတ် ဖောင်းတယ်ပိန်တယ်ပြန်မှထိုင်တာထိတယ်မှန်းလည်းပဲထိုင်တယ်ထိတယ်ပြန်မှဇင်ညာလျှောက်ပြီးမှန်းတဲ့အခါမှာဖြစ်တဲ့ရင်လည်းပဲညာလန့်တယ်ပဲလန့်တယ်ကြွတယ်လှမ်းတယ်ချတယ်ပြန်ပြီးတော့မှန်းပြန်မှန်းရင်မူလကမ္မထအာယုံပေါ်မှာစိတ်ပြန်ရောက်လာပြီဒီလိုနဲ့ပဲကမ္မထရှုမှန်းလိုက်ရှေ့စရာအာယုံဒီပေါ်မှာစိတ်တစ်ခါရောက်သွားလိုက်နေကျွန်းသွားလိုက်ဒီလိုပဲတပြောင်းပြန်ပြန်ဖြစ်နေရတာမဟုတ်လားဘာတပြန်ကြတပြန် တမတိအာယုံဝိပဿနာအာယုံတွေကောင်းတယ်ဆိုရင်ရှင်တော်ဖြစ်ကိလေသာတွေအဝင်နေတာပေါ့တမတိအာယုံနဲ့တဲ့ဝိပဿနာအာယုံပေါ်မှာရှုမှတ်တဲ့စိတ်ကအားနေလို့ရင်ကိလေသာတွေဘာဖြစ်သွားမလဲအဝင်ခံရများတယ်ခုပြီးသားအဲ့တော့ချစ်ပွဲအာယုံကိုမြင်ရတဲ့ပုဂ္ဂိုလ်ဟာနောက်ထပ်တိုးပြီးတော့လာတယ်အာယုံတွေတိုးလာတယ်ချစ်စရာအာယုံဆိုတာလောဘပဲမဟုတ်ဘူးလားအဲ့ဒီလောဘနောက်ကဘာပါတော့ဆိုတော့အလိုမကျရင်ဘာဖြစ်လာမလဲဒေါသဘာပါလာမလဲ ဒေါသလောဘတစ်ခုတည်းနဲ့မပြီးဘူးကိုယ်အာယုံကိုသူမြတ်ကလာလူသွားရင်စိတ်ထဲမှာဘာဖြစ်မလဲဒေါသဖြစ်လာမှာမဟုတ်လားမခံကျင်တဲ့စိတ်ဘာဖြစ်လာမလဲဒေါသတရားတွေနော်အာယုံလောကမှာဒါတွေထင်ရှားနေတာပါပဲဒေါသတွေဖြစ်လာပြီဆိုရှင်အဲ့ဒီအာယုံပေါ်မှာခေပွားအာယုံပေါ်မှာကိလေသာအာယုံပေါ်မှာလောဘဖြစ်လိုက်ဒေါသဖြစ်လိုက်လောဘဖြစ်လိုက်ဒေါသဖြစ်ဆိုရှင်စိတ်ထဲမှာဗျာတွေများလာဘူးလားဗျာများရင်ဗျာများရင်စိတ်ထဲမှာဘာဖြစ်လာမလဲ ပင်ပန်းသွားပြီဆင်းရဲသွားပြီဒီလိုဆိုရင်သူနိဗ္ဗာန်နဲ့နှီးမလားဝေးမလားဟာနိဗ္ဗာန်နဲ့ဝေးသွားပြီဒါဆိုဒါဆိုလို့တဲ့ဒါကြောင့်သာသာဝန္တန်တိဝေဒနာအနေကာရူပသံဘဝအဘိဓမ္မတုဥပဟိညတိဧဝံအာစိနတောဒုက္ခံအာရာနိဗ္ဗာနဝုစတိတသမြင်ရတဲ့အစင်ကစိတ်ထဲမှာစွဲပြီးသိပ်ပိုက်ထားသောသူသူအား ရူပသံဘာဝစွဲလျက်သိမ့်ပိုက်ထသည့်အတွက်ကြောင့်ရူပသံဘာဝစွဲလျက်သိမ့်ပိုက်ထသည့်အစင်ကြောင့်ဖြစ်ကုန်သောအနေကာများစွာကုန်သောဝေဒနာအကောင်းဆုံးမျိုးမျိုးခံစားမှုဝေဒနာတို့သည်ဝဒန္တိဖြစ်ပွားတူပွားကုန်၏အဘိဇာစရလိုမှုရှိရှုကြံစည်သောလောဘသည်၎င်းဝိဟိတာစညှင်းဆဲလိုသောဒေါသသည်၎င်းဝဒန္တိဖြစ်ကုန်၏တူပွားကုန်၏အတ္တထိုပုဂ္ဂိုလ်စိတ်တံစိတ်သည် ဥပဟိညတိလောဘဒေါသတို့ကြောင့်ပင်ပန်းလျက်ရှိကြ၏ဧဝံမရှုမှန်ပဲနေသောဤနည်းဖြင့်ဒုက္ခကိလေသာဆင်းရဲဝဆင်းရဲကိုအာသီနတော်လက်ခံ၍စီးပုစုဆောင်နေသောသူအားနိဗ္ဗာန်ဆင်းရဲငြိမ့်သောနိဗ္ဗာန်သည်ဝါနိဗ္ဗာန်ကို အာရာဝေသည်ဟု၍ဥစ္စတိဆိုအား၏ဒီလိုပဲခဏခဏကိလေသာနောက်တကောက်ကောက်လိုက်နိုင်မယ်ဆိုရင် ဝိပဿနာရှုွက်အာယုန်တွေလော့လက်လော့ပြီးတော့ကိလေသာနောင်ကြီးစိတ်ကပါနေမယ်ဆိုရင်လောဘဖြစ်လိုက်ဒေါသဖြစ်လိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်နဲ့စိတ်ဗျံများနေလိမ့်မယ်ကိလေသာတွေကိလေသာတွေတိုးပွားပြီးတော့နေလိမ့်မယ်ကိလေသာတွေတိုးပွားပြီးတော့ဒီနည်းနဲ့ဆိုရင်နိဗ္ဗာန်နဲ့တဖြည်းဖြည်းပါပြောသွားမလဲဝေးဝေးပြီးတော့သွားလိမ့်မယ်ကိုဘုန်းကြီးတို့တရားနာပိသနိဗ္ဗာန်နဲ့ဝေးနေသလားနီးနေသလားဝေးသလားနီးသလားဝေးနေတယ်အော်နီးတယ် အခုရိပ်လာရောက်လို့နိနေတာဟုတ်ဒီနေ့ဒီနေ့နိနေတာဟောဟုတ်လားမလားအေးအိမ်ပြန်တော့ဘာဖြစ်သွားမလဲဟဲဝေးသွားတော့မယ်ဝေးလိုက်နိလိုက်နော်ဝေးတဲ့ခါလဲဝေးတာပေါ့နိတဲ့ခါလဲနိတာပေါ့ဝေးမှနိမှတော့သိတယ်မို့လားအဲသိပြီးတာပါဘာဖြစ်လို့သိပါလဲသိလို့သိတာပဲဝိပဿနာရှုမှုရှိတော့ကိလေသာတွေပေါ်လိုက်ဟောငါနိဗ္ဗာန်နဲ့ဝေးသွားပြီနားလည်ထားဝိပဿနာကိုရှုနိုင်တယ်ဆိုရှင်ငါနိဗ္ဗာန်နဲ့ဘာရေးသွားပြီလဲနိလာပြီအဲ့ဒါ ဝေးတာလဲကိုပဲနှီးတာလဲကိုပဲနိဗ္ဗာန်နဲ့နှီးပြီးသိသွားရရင်အပယ်လေးပါးကလော့သွားမယ်နိဗ္ဗာန်နဲ့ဝေးပြီးသိသွားရရင် အပယ်လေးပါးရောက်နိုင်တယ်ဘုလို့ပြသဒါကြောင့်မို့သွားရင်လာရင်ဘာလို့နေရမလဲဝိပဿနာရှုပြီးခဲ့တဲ့ဥပုံတွေဟောထားတယ်မဟုတ်လားဈေးရောက်ရင်လည်းဝိပဿနာရှုလို့ရသည်လို့ရှုလို့ရတယ်မဟုတ်လားရှုလို့ရတယ် ဈေးရောက်တာခဏခဏလာတာပေါ်မှာမဟုတ်ပဲဈေးရောက်ပြီးတဲ့ခါဝိပဿနာရှုလိုက်ဈေးရောက်ပြီးဝိပဿနာရှုလိုက်ဈေးလာဝဲတဲ့ပုဂ္ဂိုလ်မှမေတ္တာပွားရင်လည်းပဲကုသိုလ်မဖြစ်ပေဘူးလားကုသိုလ်ဖြစ်တယ်မဟုတ်လားအဲဈေးရောက်တဲ့ကိုရောက်တဲ့ပုဂ္ဂိုလ်မှကိုယ်ထက်မှလာဝဲတဲ့ပုဂ္ဂိုလ်မေတ္တာတရားပွားရင်ကုသိုလ်တွေဖြစ်နေတာပါပဲတမာတိဖြစ်တာပါပဲဒါကြောင့်အဲ့ဒီဖြစ်ပွဲအာယုံနောက်ကအဘိဇာခေါ်တဲ့လောဘတွေဖြစ်လာမယ်ညှင်းဆဲလိုတဲ့ဒေါသတွေဖြစ်လာမယ်အဲ့တရားတွေပါဖြစ်လာမလဲသူ့ဘွားပြီးတော့နေမယ် ဒီလောဘဒေါသတရားတိုးပွားလာတာဘာကြောင့်တို့လို့မေးရင်ဝိပဿနာရှုခွက်အာယုံပေါ်မှာရှုမှုလဲလွန်သွားလို့တတိမိတ်သွားလို့ဒါရမဟုတ်လားတတိမိတ်သွားလို့ရင်ကြီးတွေပါတွေချော်နေချောနေတဲ့စီတွေပါတွေရှေ့အနေမှာသာမင်းင်းပေါ်မှာလန့်သွားရင်သတိထားပြီးသွားရသလားသတိမထားပဲသွားရသလားသတိမထားပဲမှုမဲ့မှမဲ့သွားရင်ဘာဖြစ်သွားမလဲချော်လဲသွားတတ်တယ်ဒိဋ္ဌာပြီးသွားရတယ်မဟုတ်လား အဲ့ဒီဥပမာဤတိုင်းပဲတဲ့လောကီအာယုကာမဂုဏ်တရားတွေစူးဝဲနေတဲ့ဒီလူပုံလူလောကကြီးမှာတတိမိတ်ပြီးသွားရင်ဘာဖြစ်သွားမလဲကိလေသာချော်လဲသွားရင်အပယ်လေးပုံရောက်သွားလိမ့်မယ်ကိလေသာမချော်လဲအောင်ဘာလို့နေရမလဲမြဲတမ်းသိထားပြီးတော့မှတ်နေရတယ်ရသလောက်မှတ်နေရတယ်မှန်သလောက်နိဗ္ဗာန်နဲ့နီးပြီးတော့နေတာပါပဲဒီဖာမုတ်လေးကအစင်းမင်းလင်းချင်းဘွယ်တင်ထိုးတွင်မိတ်နေသည် သာယာတာဆွဲခံစားမြဲစိတ်ထက်သိမ့်လျက်သည်အစင်းဆိုင်ရာ ဝေဒနာများစွာပွားတော်သည်လောဘအစီကဒေါသဘဝဗျာမြစိတ်ပန်းသည်ဤနည်းဖြင့်ပဲမပြောင်းလဲဆင်းရဲရှားသူမီဆင်းရဲကုန်သာရှားသူမှဝိဇ္ဇာနိဗ္ဗာန်ပြီဝိပဿနာမရှိဘဲနဲ့ဘာဖြစ်သွားမလဲနိဗ္ဗာန်နဲ့ဝေးပြီရှုနေရင်နီးပြီကဲဆောင်းမဆိုရအောင်အစင်းမြင်လျင် ရှိဘွယ်ထင်ထိုတွင်မိတ်လေသည်အစင်းမြင်လျင်ရှိဘွယ်ထင်ထိုတွင်မိတ်လေသည်အစင်းမြင်လျင်ရှိဘွယ်ထင်ထိုတွင်မိတ်လေသည်ဘာဖြစ်သွားမလဲ အစင်းအာယုံကိုမြင်ရင်ချစ်စရာဘယ်လိုထင်လိုက်ရင်ဘာဖြစ်သွားမလဲမိတ်သွားပြီဘာဖြစ်သွားပြီလဲဟိုသာယာတဆွဲခံစားမြဲစိတ်ထက်သိမ့်လျက်တည်သိဆိုတာသိပိုင်ထားတယ်ဒီအာယုံကိုသာယာတဆွဲခံစားမြဲစိတ်ထက်သိမ့်လျက်တည် သာယာတတ်ဆွဲခံစားမြဲစိတ်ထက်သိမ့်လျက်ဒီဆိုအာယာတတ်ဆွဲခံစားမြဲစိတ်ထက်သိမ့်လျက်ဒီစိတ်ထက်သိမ့်လျက်ဒီ တရားပဲအာယုံပေါ်မှာခံစားရစိတ်ထက်မှာဘာဖြစ်နေလဲသူယူထားရင်မဟုတ်လားဒီဒီအာယုံလေးကချစ်စရာအာယုံလေးပဲလို့သူယူထားတယ်မဟုတ်လားဒီအာယုံလေးချစ်စရာအာယုံလေးပဲတရားစရာအာယုံလေးပဲအစင်ဆိုင်ရာဝေဒနာမြတ်စွာပွားတော်သည်အစင်ဆိုင်ရာဝေဒနာမြတ်စွာ ပွားတော်သည် အစင်းဆိုင်ရာဝေဒနာမြတ်စွာပွားတော်သည်စင်ဆိုင်ရာဝေဒနာမြတ်စွာပွားတော်သည်အစင်းနဲ့သတ်ဆိုင်တဲ့ဝေဒနာတွေအများကြီး ဖြစ်လာလိမ့်မယ်ဒုက္ခဝေဒနာကောင်းတဲ့ခံစားမှုလည်းဖြစ်လာနိုင်တယ်ဒုက္ခဝေဒနာမကောင်းတဲ့ခံစားမှုလည်းဖြစ်လာနိုင်တယ်ဥပ္ပခဝေဒနာကောင်းမကောင်းကြားထဲမှာခံစားတဲ့ဝေဒနာတွေလည်းပဲဖြစ်ပေါ်လာနိုင်တယ်ဝေဒနာကသုံးခုပဲရှိတာကိုဆိုလောဘစီကဒေါသပွားဗျာမြစိတ်ပန်းသည်လောဘစီကဒေါသ ဒေါသပွားဗျာမြစိတ်ပန်းသည်လောဘစီကဒေါသပွားဗျာမြစိတ်ပန်းသည် လောဘစီကားဆိုတာလောဘတွေအများကြီးဖြစ်လာတယ်တဲ့ဒီချစ်ဘွယ်အာယုံကိုချစ်ဘွယ်အနေနဲ့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်မှာလောဘတွေအများကြီးဖြစ်ပေါ်လာမယ်ဒါလောဘစီကားဒေါသပွားဒေါသတွေလည်းပဲအများကြီးဖြစ်ပေါ်လာပါလိမ့်မယ်ဗျာများစိတ်ပန်းသည်လောဘဖြစ်လိုက်ဒေါသဖြစ်လိုက်စိတ်တွေကဘာဖြစ်လာမလဲပြောင်းဆန်ပြီးတော့များလာပြီတဲ့ဆိုဤနိဖြစ်ပဲမပြောင်းလဲဆင်းရဲရှာသူမီ ဤနီးဖြစ်ပဲမပြောင်းလဲဆင်းရဲရှာသူမည်ဤနီးဖြစ်ပဲမပြောင်းလဲဆင်းရဲရှာသူမည်သို့ဤနီးဖြစ်ပဲ အဲဒါလို့လောဘဒေါသမောဟတွေနဲ့ပဲချစ်စရာအာယုံပွင့်မှာစွဲလန်းသားရနေသူဟာကိုယ်စိတ်ကိုမပြုတ်ပြင်ဘူးမပြောင်းလဲဘူးဆိုတာ तू ဟာချမ်းသာကိုရှာတဲ့ပုဂ္ဂိုလ်လို့ဆိုမလားဆင်းရဲကိုရှာတဲ့ပုဂ္ဂိုလ်လို့ဆိုမလားဟောဆင်းရဲရှာပုဂ္ဂိုလ်ပဲအင်းဖြစ်ပဲမပြောင်းလဲပြောင်းလဲရမှာမဟုတ်လားပြောင်းလဲမှနိဗ္ဗာန်ရမှာမဟုတ်လားဒီလိုသီလရဲနဲ့ဒီလောဘဒေါသမောဟတော့တကောင်းကဒီလိုပဲဒီအခြေကုန်ပြီးတော့ဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့တွေ့ရတဲ့အခိုက်မှာ သာသနာနဲ့တွေ့ရယုံနှမ်းအောင်ဆိုပြီးတော့တရားကိုမရှာဖွေပဲနဲ့တနေ့လာလဲဒီလောဘဒေါသမောဟတနေ့လာလဲလောဘဒေါသမောဟဒီအာယုံတွေနဲ့ထွေလုံရော့ပရစ်ပတ်ပြီးတော့နေထိုင်မယ်ဆိုရင်ဒီပုဂ္ဂိုလ်ဟာဆင်းရဲကိုရှာနေတဲ့ပုဂ္ဂိုလ်ပဲမြတ်စွာဘုရားရှင်သတိပေးတယ်ဆိုဆင်းရဲကိုသာရှာသူမှဝိဇွာနိဗ္ဗာန်ပြီဆင်းရဲကိုသာ ရှားသူမှဝိစွာနိဗ္ဗာန်ပြီဆင်းရဲကုန်သာရှားသူမှဝိစွာနိဗ္ဗာန်ပြီ ဆင်းရဲရှာတဲ့ပုဗ္ဗနိဗ္ဗာန်နဲ့ဝေသွားပြီတဲ့ဆင်းရဲရှာသူဆိုတာဘာခေါ်သလဲဝိပဿနာမရှိသူပါပဲအချင်းချုပ်ကလူရင်းကဝိပဿနာမရှိသူဟာဆင်းရဲရှာနေတဲ့ပုဂ္ဂိုလ်ပဲဆိုတော့ဝိပဿနာရှိသူဟာချမ်းသာကိုရှာသူနိဗ္ဗာန်ကိုရှာသူဒီလိုအဓိပ္ပာယ်ရတယ်မဟုတ်လားကိုတဏ္ဍာနိယာပုဂ္ဂိုလ်တွေဆင်းရဲကိုရှာသူလားနိဗ္ဗာန်ကိုရှာသူလားဩနိဗ္ဗာန်ရှာကိုတရားနာနေရင်ကုသိုလ်မဖြစ်ဘူးလားတမာတိမဖြစ်ဘူးလားကိုတရားနိုင်ရင်နိုင်ရင်နဲ့ကိလေသာတွေ ငုတ်ပြီးတော့နေတာမဟုတ်ဘူးလားကိလေသာတွေငုတ်ဒါဆင်းရဲကိုကင်းစေတဲ့တရားပဲပြီးတော့ဆင်းရဲကိုရှာသူနိဗ္ဗာန်ဝေသွားပြီကိုချမ်းသာကိုရှာသူကဘယ်လိုလာမလဲဆိုတော့နာသောရစ္စတိရူပေသူရူပံဒိဋ္ဌောပဋိသတောဝိရတစိတ်တော်ဝိဒိတိတင်စနိသောတဒိဋ္ဌတိယောအကျင်ပုဂ္ဂိုလ်သည်ရူပံဒိဋ္ဌောအဆင်းကိုမြင်ပြီးလျင်ပဋိသတောတဖန်အမှတ်ရသည်ဟောဒီဖြစ်၏ သောအဆင့်ကိုမြင်ပြီးလင်အမှားရနေသောထိုပုဂ္ဂိုလ်သည် ရူပေသို့မြင်ရသောအဆင့်တို့၌နရဇတိမတမ်းမဲဝါတွေ့တာမှုသဘောမရှိသောမြင်ပြီးလင်ချက်ချင်းအမှားရသောထိုပုဂ္ဂိုလ်သည်ဝိရဒစိတ်သောတမ်းမဲကဲသောတမ်းမဲကင်းသောစိတ်ရှိသည်ဖြစ်၍ဝါမတမ်းမဲသောစိတ်ဖြင့်ဝေရတိခံစား၏တင်စားအထိုးအဆင်းကိုလည်းနဣဇောတတိတိတိသိပ်ပိုင်ဆုတ်ကင်လျက်မတည် ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တူဟာအာယုံကိုခံစားနေ냐တော့လည်းပဲရှုမှန်းလျက်ရှုမှန်းတဲ့သီလျက်နဲ့နေတဲ့ပုဂ္ဂိုလ်ဟာရှုမှန်းပြီးနေတဲ့ပုဂ္ဂိုလ်ဟာတဖြည်းဖြည်းဆင်းရဲကောင်းကျတဲ့ပုဂ္ဂိုလ်ပဲတဲ့အစင်ကိုပဲမြင်းမြင်းအတန်ကိုပဲကြားကြားအာယုံကိုသူကဝိပဿနာရှုပြီးတော့နေတယ်ဆိုရှင်ရှုမှန်းတဲ့စိတ်ကသိနေတယ်သိပြီးနေတယ်ဆိုရှင်အဲ့ဒီအာယုံပါမှာစွဲလန်းသာယာတမ်းမဲ့တဲ့ယာကတရားမဖြစ်တော့ဘူး ရှုမှန်းနေရင်ကိလေသာမဖြစ်တော့ဘူးကိလေသာမဖြစ်ဘူးဆိုရင်တန်နှင်းသက်ကင်းတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ခံစားတဲ့ဝေဒနာသဘောတရားလည်းပဲအဲ့ဒီပုံမှာမရှိတော့ဘူးလောဘဒေါသဖြစ်เสียအာယုန်တွေလည်းပဲမရှိတော့ဘူးလောဘဒေါသအာယုန်ဖြစ်เสียမရှိဘူးဆိုရင်ဒီအာယုန်ပေါ်မှာစွဲလန်းနေတဲ့သိပ်ပိုင်ထားတဲ့စိတ်ကလည်းပဲပြတ်တောက်သွားပြီမရှိတော့ဘူးဒါကြောင့်မြင်တိုင်းဘာလို့ရမလဲရှုပါကြားတိုင်းရှုနာတိုင်းရှု စာတိုင်းရှုခြိတိုင်းရှုစိတ်ကူးစဉ်းစားကြံစီတိုင်းရှုရှုနေရင်အတွေ့ကြုံရတဲ့အာယုံပေါ်မှာတန်နှင်းတဲ့ကိလေသာဖြစ်သလားမဖြစ်ဘူးသေချာရှုကြည့်အရင်ကကိုနှစ်သက်တရားအောင်တခုကိုတွေ့ရတဲ့အခါမှာသာယာတယ်အခုဝိပဿနာသေချာရှုကြည့်ဝိပဿနာရှင်းနောက်ဆက်ဆံဝိပဿနာရှုရင်သာယာတဲ့သဘောတရားမပေါ်တော့ဘူးပေါ်ပါမလားမပေါ်ဘူးဆိုရှင် तू ဟာဆင်းရဲကင်းတဲ့နိဗ္ဗာန်ကိုသွားနေဘူးပဲ ဒီအာယုံကို တွေ့တံမှုမရှိပဲတာယာမှုကင်းပြီးနေထိုင်တဲ့အတွက်ကြောင့်မို့နောက်သောအခါပြန်စဉ်းစားရင်ဒီအာယုံနဲ့ဆက်စားပြီးတော့ကိလေသာကိုမှဖြစ်နိုင်သလားမဖြစ်နိုင်ဘူးလားမဖြစ်နိုင်ဘူးတွေ့တဲ့အာယုံပေါ်မှာတာယာမှပြန်စဉ်းစားရင်ကိလေသာဆိုတာဖြစ်ခွင့်ရှိတယ်တွေ့ရတဲ့အာယုံပေါ်မှာကိလေသာမဖြစ်ဘူးဆိုရင်ပြန်စဉ်းစားရင်အဲ့ဒီပုံအဲ့ဒီအာယုံကိုကြောက်မိပြီးတော့ကိလေသာတွေဟာမဖြစ်တော့ဘူးကိလေသာဘာဖြစ်သွားပြီဝေသွားပြီဆင်းရဲကင်းသွားပြီဒီလိုဆိုလို့ရခုနကပြသ နားလည်ရနော်ဒါကြောင့်ဘာလို့ရတယ်လဲမြင်တိုင်းရှုကြားတိုင်းရှုဒါပဲမဟုတ်ဘူးလားဒီမြင်တရားရှိသေးရလားမရှိဘူးဒါပဲဝိပဿနာတရားဒါရှိတယ်မဟုတ်ဘူးလားတခါယထာသာပါဏတောရူပံဒေဝတိဇာပိဝေဒနံခယတိနောပစီယတိဧဝံသောဝိရတေသတောဧဝံအပိစနံအပါစိနာတောဒုက္ခံတန်တိကေနိဗ္ဗာနဝုစတိယထာအချမဲ့၌ မှတ်သိမှုပါသောအကျဉ်းချင်းရာအဖြစ်ရူပံပတ္တတော်စာပြီးအစင်းကိုမြင်လဲမြင်တော်လဲဝေဒနာခံစားမှုဝေဒနာကိုသေဝတော်စာပြီးမှီလဲမှီဝဲတော်လဲဒုက္ခမရှုမသိလင်ဖြစ်နိုင်သောကိလေသာဆင်းရဲဝတ်ဆင်းရဲသည့်ခရတိကုံ၍ကုံ၍သွား၏နောပစီယတိစီဘူးအတိကမဟောဝိပဿနာရှုပြီးတော့မြင်ရတဲ့အာယုံကြားရတဲ့အာယုံစသည်တဲ့အာယုံဒီပေါ်မှာဝိပဿနာ ရှုရှုရှုရှုပြီးတော့သွားတဲ့ပုဂ္ဂိုလ်ဟာမြင်ဘင်မြင်များတော်လည်းပဲဝိပဿနာရှုနေတဲ့အတွက်ကြောင့်မို့တဲ့ကိလေသာဘာဖြစ်သွားတယ်လဲတစ်ချက်ရှုမှန်းရင်တစ်ချက်ကိလေသာကကုန်သွားတယ်နှစ်ချက်ရှုမှန်းရင်နှစ်ချက်ကုန်သွားတယ်မြင်တဲ့အိမ်ပေါ်မှာတော့ဝိပဿနာရှုနေရတယ်မဟုတ်လားရှုရှုသလောက်ဘာဖြစ်သွားမလဲကိလေသာတွေကုန်ကုန်ကုန်ကုန်တော့သွားမယ်တဲ့။သာယာလိုက်ရင်တော့ကိလေသာကိလေသာတွေပြန်ပြီးတော့ပေါ်လာမယ်။မသာယာအောင် ပြုနိုင်ရင်တော့ဘာဖြစ်သွားမလဲကိလေသာကုန်သွားမယ်ဒါဆိုလို့တဲ့ဧဝံဣဒသာချင်းရန်အပြင်သတ္တောအမှတ်ရလျက်သောထိုယောဂီပုဂ္ဂိုလ်သည်စရတိကြည်၏ဧဝံဤဆိုခပြီးသည့်အတိုင်းမြင်ပြီးလင်ပြီးခြင်းရှုမှတ်သောအပြင်ဒုက္ခမရှုမှတ်လင်ဖြစ်ခွင့်ရှိသောကိလေသာဆင်းရဲဝန်ဆင်းရဲကိုအပစိနာတော့ဖြည့်စည်နေသောပုဂ္ဂိုလ်အားဒုက္ခဆင်းရဲငြိမ့်သောနိဗ္ဗာန်ဒီဝါနိဗ္ဗာန်ကိုတန်တိကိနိသူရေဝစတိဆိုအား၏ ဒီအာယုံပေါ်မှာမြဲတဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကတော့ပဲဆင်းရဲကိုဖျက်ဆီးတဲ့ပုဂ္ဂိုလ်ပဲ။ဘာလဲလဲဆင်းရဲကိုဖျက်ဆီးတဲ့ပုဂ္ဂိုလ်ပဲတဲ့။မရှုမှန်တဲ့ပုဂ္ဂိုလ်ကတော့ဖြင့်ဆင်းရဲကို ရှာတဲ့ပုဂ္ဂိုလ်ပဲ။ရှုတဲ့ပုဂ္ဂိုလ်ကတော့ဖြင့်ဆင်းရဲကိုဖျက်ဆီးတဲ့ပုဂ္ဂိုလ်ဆင်းရဲကိုဖျက်ဆီးတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်နဲ့ဘာပြောရမလဲ။နီးသွားမယ်။ကြာလေနီးလေကြာလေနီးလေပဲ။အဲ့ဒါကြည့်ကြတဲ့ဆောင်းအဝိတခုဆောင်းမယ်ဆိုရင် ဟိုးဖောင်ဒေးရှင်းကနေပြီးတော့အုပ်တွေတခြားချင်းတခြားချင်းစီတက်လာတာမဟုတ်လားစီတက်ရတာမဟုတ်လားတပြည့်ပြည့်စီရင်စီရင်နဲ့ဒါနောက်နောက်ကြတော့ဘာဖြစ်သွားလဲအဲ့ဒါကြည်ကြတဲ့ဆောက်အုပ်တခုဖြစ်သွားတယ်မဟုတ်လားဝိပဿနာမရှုတဲ့ပုဂ္ဂိုလ်ကလည်းဒီတိုင်းပဲမြင်တဲ့အာယုံကြတဲ့အာယုံစသည်ဒီပုံမှာဝိပဿနာမရှိဘဲနဲ့အမှုမမှတ်မဲ့နေရင်ကိလေသာတွေပွားပွားပွားပွားရသွားလိုက်တာဘဝတန်တရားချင်းမှာအထက်တရအမတန်ကြီးမားတဲ့ဘဝကြီးဖြစ်သွားမယ်ဘုရားပိဿဒီလိုဆိုလို့တဲ့ ထို့အတူပဲတဲ့တိုက်ကြီးတစ်လုံးကိုဖြတ်သွားခါကျတော့အုံးတခြားချင်းတခြားချင်းတခြားဖြတ်ဖြတ်သွားတယ်မဟုတ်လားဖင်းဖင်းဖင်းနဲ့သူဘာဖြစ်ဒီတိုက်ကြီးဘာဖြစ်သွားမလဲအလုံးကုံသွားမယ်မဟုတ်လားဖင်းဖင်းဘာဖြစ်သွားမလဲကုံသွားမယ်ကုံသွားတော့ဒီနေရာမှာဘာကြံသေးတယ်လဲတိုက်နေရာတော့ကြံတယ်တိုက်ကြီးကရှိသေးရဲ့လားမရှိတော့ဘူးဒါလိုပဲဝိပဿနာရှုရင်ရှုရင်နဲ့ရှိဆက်ဆက်သွားလိုက်တာကိလေသာတဖြည်းဖြည်းဖြည်းကိုရင်ကိုရင်နောက်ဆုံးယဟန္တာဖြစ်သွားပြီဆိုရှင်ကိလေသာရှိပါဦးမလား ခန္ဓာကိုယ်ကတော့ဘာဖြစ်နေသလဲကြံနေသေးတယ်နိဗ္ဗာန်ကိုမဝင်ရသေးဘူးဆိုရင်ခန္ဓာကိုယ်ကကြံနေတာပါပဲဒါကြောင့်လူရင်နိဗ္ဗာန်မှာကတော့ဖြစ်ဝိပဿနာရှုနေရင်ကိလေသာတွေကုန်နေတယ်ကိလေသာတွေကုန်နေရင်နိဗ္ဗာန်နဲ့နီးတယ်ဒါပါပဲဝိပဿနာမရှုရင်ကိလေသာတွေပွားတယ်ကိလေသာတွေပွားရင်တန်တရာဆင်းရဲဝဆင်းရဲတွေများတယ်ခုဘုန်းတော်ပေးသားတွေခုဘဝပြရတာခံအိုရတဲ့နားရတဲ့တရားတွေဒီသဘောကြီးရှိတယ်မဟုတ်လားဒါဘာကြောင့်လဲ ဝိပဿနာတရားတွေလက်လွတ်ပြီးတော့ဘဝတန်တရားမှာလာရလို့အကယ်၍သာရှိရှိဖရာလက်ထက်မှာသာသနာတော်ထဲမှာလူဖြစ်စဉ်ကာလကာလတုန်းကဝိပဿနာတရားရှုမှတ်ပြီးသွားရင်ဆိုရင်ခုဒီချိန်မှာခုလူဖြစ်เสียရှိသေးရလားအဲ့ဒီတော့ဘာဖြစ်လို့လဲဝိပဿနာမရှိဘူးခုသာသနာတော်နဲ့တွေ့တဲ့အခါမှာဝိပဿနာရှုတဲ့နဲ့မရှုတဲ့ဘုသူကပုံများလဲမရှုတာများတယ်မဟုတ်လားဒီအတိုင်းပဲပေါ့ရှေ့ဘွားလဲကြည့်မရှုတာများလို့ ခန္ဓာအစဉ်ဖြစ်ပြီးတော့ဘဝတန်တရားဂဏိတိဖြစ်လာတာပါပဲဘုန်းတို့ပြိဿဒီဘဝလည်းဝိပဿနာကျင့်စားယူတာမရှိဘူးဆိုရှင်နောက်အနာဂတ်ခန္ဓာပြန်မဖြစ်ပဲဘူးလားအဲပြန်ဖြစ်လို့မယ်ဘုရားကဒါရောက်ပါခေါ်တယ်လေတန်တရားဆင်းရဲဝန်ဆင်းရဲကိုမကြောက်သူဟာဆင်းရဲကိုရှာတဲ့ပုဂ္ဂိုလ်ပဲကြောက်တဲ့ပုဂ္ဂိုလ်ကတော့ဖြစ်အနိဗ္ဗာန်ကိုရှာတဲ့ပုဂ္ဂိုလ်ပဲဘုန်းတို့ပြိဿကဲဆောင်ဖို့ဆိုရအောင် အစင်းမြင်ကအမှန်ရရာကကင်းတော်သည်အစင်းမြင်ကအမှန်ရရာကကင်းတော်သည်အစင်းမြင်ကအမှန်ရရာကကင်းတော်သည် ကအမှန်ရညာကကင်းတော့သည်မြင်ရတဲ့ဆင်းအာယုပေါ်မှာအရှုမှန်းနေဘာကင်းသွားမလဲညာကကင်းသွားမယ်ဒါကင်းသွားမယ်ဟုတ်တယ်မလားကင်းသွားမယ်ဘလောက်ကင်းတယ်ဆိုတာကတော့ဒီအတူတိုက်တာရှိမှာပေါ့မြုံဝင်နဲ့ရှုမှန်းလို့ဝိပဿနာဖြစ်ဝင်တဲ့ဒုနဲ့ယဟန္တာတော့မဖြစ်နိုင်သေးဘူးသို့တော်လည်းຢာကတော့ဘာကွာရှင်းသွားပြီလဲ ရှုမှန်းနိုင်တဲ့အာယုန်ဒီပေါ်မှာຢာကကင်းတာကတော့ဖြင့်အမှန်ပဲသူမဟုတ်လားတစ်ချက်မှန်းလို့တစ်ချက်ຢာကကင်းသွားရင်တဘွားသက်သာသွားပြီဆယ်ချက်မှန်းလို့ဆယ်ချက်ຢာကကင်းသွားရင်ဘယ်နှဘွားသက်သာသွားမလဲဆယ်ဘွားအချက်တရာရှုမှန်းရင်ဘဝတရာချက်တစ်ထောင်ရှုမှန်းနိုင်ရင်ဘဝတစ်ထောင်အဲ့ဒါတွေ့ပြီးတော့သွားမတတ်မဲ့ပဲခံစားမြဲ စိတ်ထက်မသိမ့်ပြီမတမ်းမဲ့ပဲခံစားမြဲစိတ်ထက်မသိမ့်ပြီမတမ်းမဲ့ပဲခံစားမြဲစိတ်ထက်မသိမ့်ပြီဆိုတမ်းမဲ့ပဲခံစားမြဲ စိတ်ထဲမသိမ့်မီအတမ်းမဲ့ပဲခံစားမြဲစိတ်ထဲမသိမ့်မီမတမ်းမဲ့ဘူးဆိုအမြင်ရတဲ့အယူပေါ်မှာတာယာမှုမရှိဘူးမတမ်းမဲ့ဘူးဆိုရှင်စိတ်ထဲမှာလည်းပဲသိပ်ပိုင်ပြီးတော့သူမထတော့ဘူးခံစားမြဲဆိုတာကတော့ခံစားမှုကတော့သူကမရှိပဲဘူးလားဆိုတော့ထမင်းစားရင်လည်းစားတယ်စားတယ်ဝါတယ်ဝါတယ်မြူတယ်မြူတယ်ဒီလိုမှန်းနေတော့တာယာတဲ့ຢာကဖြစ်သလားဟုတ်တော့လည်းခံစားမှုသဘောကတော့မရှိပဲဘူးလား ဒါဒီလိုရှုလို့တာပါပဲခံစားမှုကတော့ရှိနေမှာပေါ့အဲ့ဒီခံစားမှုသဘောမှာຢာကရှိမလားဒေါသရှိမလားမောဟရှိမလားဒါကြောင့်မို့ရှုမှန်လျက်နဲ့မြင်နေတယ်ရှုမှန်လျက်နဲ့မြင်နေတဲ့ပုဂ္ဂိုလ်ဟာခံစားမြဲတော့သဘောရှိတယ်အဲ့ဒီခံစားတဲ့အာယုံပေါ်ကိလေသာမရှိဘူးကြားတဲ့အာယုံပေါ်မှာရှုမှန်းနေတယ်ကြားတဲ့အာယုံပေါ်မှာခံစားမှုဝေဒနာတော့ရှိတယ်သို့တော်လည်းပဲကိလေသာကတော့ဖြစ်မရှိဘူးဒီလိုဆိုလိုတဲ့ဆိုမှန်သိလျက်ပင် မြင်လဲမြင်ထုတ်ပြင်ခံစားသည်မှန်သည်လျက်ပင်မြင်လဲမြင်ထုတ်ပြင်ခံစားသည်မှန်သည်လျက်ပင်မြင်လဲမြင်ထုတ်ပြင်ခံစားသည်သို့မြင်လဲမြင်ထုတ်ပြင်ခံစားသည် မှန်သည်လည်းပင်မြင်လည်းမည်ထုတ်ပြခံစားသည်မှန်သည်လည်းပင်မြင်လည်းမည်ထုတ်ပြခံစားသည်မြင်ရတဲ့အယုတ်ပေါ်မှာမြင်တယ်လို့ရှုမှန်းနေတယ်သူမြင်လည်းမြင်နေတယ်ခံစားရတဲ့သဘောတရားကသူမှဘာဖြစ်နေလဲရှိနေတယ်ဒါမရှိခဲ့ဘူးလားရှိတယ်လေဝေဒနာကချုပ်မမချုပ်ပဲကိုရှိနေတာပေါ့နော်မြင်လဲမြင်နေတယ်မှန်းလဲမှန်းနေတယ်ခံစားမှုလဲသူမှဘာဖြစ်နေလဲဖြစ်နေပါဖြစ်နေပါတယ်တဲ့ဆို သုတ်ပါတော်လေဝတ်ဆင်းရဲ့ကုံမြဲကုံခန်းသည်သုတ်ပါတော်လေဝတ်ဆင်းရဲ့ကုံမြဲကုံခန်းသည်သုတ်ပါတော်လေဝတ်ဆင်းရဲ့ကုံမြဲကုံခန်းသည် ကုန်ခန့်သည်ဥဒါတော်လဲဩစင်ရဲ့ကုန်မြတ်ကုန်ခန့်သည်ဒုဗ္ဗတော်လဲဩစင်ရဲ့ကုန်မြတ်ကုန်ခန့်သည်မြင်ရတဲ့အယုပေါ်မှာခံစားမှုရှိညတော့လဲပဲတဲ့ဆင်းရဲကုန်တဲ့တရားတော့ကုန်မြတ်ကုန်ခန်းနေတာပါပဲမမြင်ပဲနေလို့နေလို့ရပါမလားမြင်ရရှုမှန်းတယ်မြင်တယ်ရှုမှန်းတယ်ခံစားမှုသဘောတရားကသူ့မှာရှိတယ်အဲ့ဒီခံစားမှုသဘောတရားကကိလေသာရှိရလားမရှိဘူး ဒါကြောင့်မို့မြင်လျက်နဲ့ရှုမှန်းလျက်နဲ့မြင်တဲ့အာယုံဟာအမှန်တိုင်းသိနေတဲ့အတွက်ကြောင့်မို့ဝဆင်းရသူကကုံမြဲကုံနေတယ်ရှုမှန်းနေရင်အမှန်တိုင်းသိတယ်မရှုမှန်းရင်အမှန်တိုင်းသိပါမလားမသိနိုင်ဘူးမှန်တိုင်းမသိရင်ကိလေသာတွေဖြစ်ပွားနေမယ်ဒါကြောင့်မို့အမှန်တိုင်းသိရင်ဘာလို့နေရတယ်လဲမြင်ရင်မြင်တယ်လို့ရှုမှတ်နေရတယ်ဤနည်းဖြင့်သာယောဂီမှာ မှန်ကာကြည်ရမည်ဤနည်းဖြစ်သာယောဂီမှာမှန်ကာကြည်ရမည်ဤနည်းဖြစ်သာယောဂီမှာမှန်ကာကြည်ရမည်သို့ဤနည်းဖြစ်သာယောဂီမှာမှန်ကာကြည်ရမည် ဒီနေ့တိုင်းကျက်သွားတော့တဲ့ဗျာဒီနေ့ကျက်သွားပါတဲ့မြင်မြင်တယ်လို့မှန်ကြရင်ကြတယ်လို့မှန်ဒီနေ့တိုင်းကျက်သွားပါဆိုမြင်တိုင်းရှုမှန်ဆင်းရဲသာနိကာနိဗ္ဗာန်ပြီမြင်တိုင်းရှုမှန်ဆင်းရဲသာနိကာနိဗ္ဗာန်ပြီမြင်တိုင်းရှုမှန်ဆင်းရဲသာ နိကာနိဗ္ဗာန်ပြီသို့နိကာနိဗ္ဗာန်ပြီနိလရှိမှဆင်းရဲရနိကာနိဗ္ဗာန်ပြီနိလရှိမှဆင်းရဲရနိကာနိဗ္ဗာန်မြင်တိုင်းရှုမှရင်အဲ့ဒီပုဂ္ဂိုလ်ကဆင်းရဲကိုသန်းနေတဲ့ပုဂ္ဂိုလ်ပဲဆင်းရဲသန်းနေဘာနဲ့နှီးမလဲနိဗ္ဗာန်နဲ့နှီးပြီဟုတ်ကဲ့ခုနပြည်သားကို ဒီဥပုံနိဗ္ဗာန်နိဗ္ဗာန်နဲ့နီးနေသလားဝေးနေသလားဘယ်လောက်နီးသွားသလဲဘယ်လောက်နီးသွားသလဲလို့ဘယ်လောက်နီးတယ်ဘုန်းကြီးပြောကြည့်ပါဦးကဲနိဗ္ဗာန်နဲ့ဘယ်လောက်နီးတယ်ဆိုတော့ပြောနိုင်သလားကဲပြောပြပြောပြဝင်ကဲဆိုပါဦးတဏှာကုံယံနိဗ္ဗာန်ယွာတောင်းထွားပဲလောက်ဝေးသလဲ တဏှာကုန်ရာနိဗ္ဗာန်ရွာတောင်ထွာဘဲလောက်ဝိသလေတဏှာကုန်ရာနိဗ္ဗာန်ရွာတောင်ထွာဘဲလောက်ဝိသလေ တောင်ကြီးထွာကြည့်ပါတဲ့ငါရခန္ဓာကိုယ်နဲ့နိဗ္ဗာန်ဘလောက်ဝေးသေးလဲဘလောက်နိမ့်နေတယ်လဲဆိုတာတောင်ကြီးထွာကြည့်ရဖို့လို့ပရိသတ်တောင်ကြီးတဲ့ကိုယ့်ကိုမှန်ပြီးတော့တောင်ကြီးကိုယ်တောင်နဲ့တောင်ကြီးဘလောက်နီးတယ်လဲဘလောက်ဝေးတယ်လဲလို့တိထက်တောင်ကြီးထွာကြည့်ပါလားသံဘိုးလေးဆိုသားရမလားတဏကိုရနိဗ္ဗာန်ရတောင်ထွာဘလောက်ဝေးတယ်လဲငါနဲ့နိဗ္ဗာန်ဘလောက်ဝေးတယ်လဲဆိုတဏကုံကနိဗ္ဗာန်ရ တောင်ရထွာရဥမ္မာလာတဏှာကုံကနိဗ္ဗာန်ရတောင်ရထွာရဥမ္မာလာတဏှာကုံကနိဗ္ဗာန်ရတောင်ရထွာရဥမ္မာလာ တန်လို့ရသလားထွာလို့ရသလားတဏှာကုတ်ပြီးရင်ဘာဖြစ်သွားမလဲနိဗ္ဗာန်ရောက်ရင်နိဗ္ဗာန်နဲ့ငါဘလောက်နှီးတယ်ငါငါရတဲ့နိဗ္ဗာန်ဘလောက်နှီးတယ်ဒီလိုတောင်းစရာထွာစရာရှိသေးရဲ့လားခုတစ်ချက်မှန်းရင်တစ်ချက်နိဗ္ဗာန်နဲ့နှီးသွားပြီမဟုတ်လားနှစ်ချက်မှန်းရင်နှစ်ချက်နှီးတယ်ဆယ်ချက်မှန်းရင်ဆယ်ချက်နှီးတယ်ချက်တရာချက်ထောင်မှန်းရင်ချက်တရာချက်ထောင်နှီးတယ်မှန်းလေနှီးလေပဲမဟုတ်လားမှန်းလေကိလေသာကုန်လေပဲမဟုတ်လား မှန်းလေကုံလေကုံလေနီးလေမှန်းလေကုံလေကုံလေနီးလေများများမှန်းလေများများကုံလေများများနီးလေပဲဘုန်းတော်ပိဿယောဂီတွေနိဗ္ဗာန်နဲ့နီးနေတယ်မဟုတ်လားဥပ္ပနိနိဗ္ဗာန်နဲ့နီးသွားပြီအိမ်ကိုပြန်တော့ဘာဖြစ်သွားမလဲနိဗ္ဗာန်နဲ့နီးအောင်ပါပါပဲနော်အိမ်ပြန်လဲနိဗ္ဗာန်နဲ့နီးပါပါပဲဟုတ်တယ်မဟုတ်လားမှန်းရင်ဘာဖြစ်တယ်မလဲနီးမှာပေါ့မမှန်ပဲဒီတိုင်းနေဘာဖြစ်သွားမလဲဝေးသွားမှာပေါ့ဒါနားလည်ထားဖို့ရည်ကြည်ပါတယ်ဒါ အိမ်ကိုပြေးတဲ့တရားပဲမဟုတ်ဘူးလားဒီတရားဒါသင်ခန်းစာပဲဘုရားပိဿဝိပဿနာရှုတရှုပဲရှုပဲနိဗ္ဗာန်ကြီးတွေပါပဲဒါကြောင့်မြတ်စွာဘုရားကဒိဋ္ဌိဒိဋ္ဌမန္တံဘုဒ္ဓတိဒိဋ္ဌိမြင်တဲ့အာယုံပေါ်မှာဒိဋ္ဌမန္တံမြင်ယုံသာဘုဒ္ဓတိဖြစ်ရမည်မြင်တဲ့အာယုံပေါ်မှာမြင်ယုံသာရှုစိကြော်ပြီးတော့မသွားနဲ့စိကြော်ရင်ကိလေသာတွေဝင်လာလိမ့်မယ်တရားနဲ့ပဲကြော်သွားရင်ကိလေသာတွေဘာဖြစ်သွားမလဲ ဝင်လာလိမ့်မယ်ဒါကြောင့်ကိလေသာမဝင်အောင်မြင်ရတဲ့အယုဘမှာဘာလို့ဘယ်လိုလုပ်ရမလဲမြင်တယ်လို့သာရှုနေမြင်တယ်မြင်တယ်မြင်တယ်မှန်တာမှန်တယ်မျက်စိကစိတ်သက်ကရှုမှလို့မနိုင်ရင်ပါးစပ်ကမြင်အောင်မှတ်ပါးစပ်ကဆူပြီးတော့မှတ်တွတ်တွတ်တွတ်မှတ်မြင်တယ်မြင်တယ်မှတ်မှတ်ပါများရင်ဒီကိလေသာဘာဖြစ်သွားမလဲတိုးသွားမလားဆုတ်သွားမလားအဲ့ဒါဖြည်းဖြည်းဆုတ်သွားမှာမဟုတ်လားဆုတ်သွားမှာမဟုတ်လားလူကိုကြိုက်ဖို့လာတဲ့ခွေးကို ဒုတ်ရှိရှိနဲ့ရမ်းပြီးတော့ရိုက်ထုတ်ထားရင်ဒီခွေဝင်လို့ရသလားဝင်လာလိုက်ရိုက်လိုက်ဝင်လာလိုက်ရိုက်လိုက်ဆိုရိုက်ဖန်များတော့အချက်ပေါင်းများစွာခွေရဲ့ရိုက်ဖန်များခါကျသူနာသွားတော့ခွေကကိုယ်စီဝင်နိုင်သေးရလားဘာဖြစ်လို့လဲနာသွားပြီကြောက်သွားတော့သူဝင်လာသေးရလားမဝင်လာတော့ဘူးသူထပ်ပြစ်သွားပြီအဝိကနေပြီးတော့သူဘာလုပ်မလဲဟောင်းနေဦးမှာပါပဲဟုတ်လားမဟုတ်လားအနီးကိုသာ तू ကလာပြီးတော့မကြိုက်တာအဝိကတော့ဒီခွေကဘာဖြစ်နေမလဲ ဟောင်းနေဦးမှာပါပဲဒါကြောင့်ကိုယ်မှလက်နဲ့ရှိဖို့လိုတယ်မဟုတ်လားလက်နဲ့မရှိဘဲနဲ့ခွေအခွေအကိုက်မခံရပဲဘူးလားအေးအကိုက်တားတဲ့ခွေလိုက်ရင်ကိုယ်အကိုက်ခံရမှာပဲလက်နဲ့ကိုယ်မှရှိရင်အကိုက်မခံရဘူးလာလိုက်ရိုက်ထုတ်လိုက်လာလိုက်ရိုက်လိုက်လာလိုက်ရိုက်လိုက်ရိုက်ဖန်များတော့ကိုယ်ကထွက်ပြေးသွားပြီမဝင်တော့ဘူးသို့တော်လည်းပဲဟိုအဝိကနေပြီးတော့သူသွားဟောင်းနေမှာပါပဲဒါလိုပဲဝိပဿနာရှုရှုတာရှုမြင်မြင်တယ်မြင်တယ်သာရှုကြားရင်ကြားတယ်ကြားတယ်သာဘာပဲဖြစ်ဖြစ် ဖြစ်တဲ့တိုင်းကတော့ဝိပဿနာရှုပြီးတော့သွားနေရင်ကိလေသာတွေတဖြည်းဖြည်းဘာဖြစ်သွားမလဲဝေဝေဝေဝေပြီးတော့သွားမယ်ကိလေသာနဲ့ကိုကကင်းနိုင်သလားမကင်းနိုင်ပါဘူးမကင်းနိုင်တဲ့အတွက်ကြောင့်မို့ကင်းနိုင်တဲ့လောက်ကင်းအောင်ဘာလုပ်ရမလဲရှုမှတ်ပြီးတော့နေဒါကိုဒိဋ္ဌိဒိဋ္ဌမန္တဘုဒ္ဓတိမြင်တဲ့အာယုပေါ်မှာမြင်တာရှုမှတ်ပြီးတော့နေပါဆိုလိုတဲ့သူတေသူတမန္တဘုဒ္ဓတိကြားရတဲ့အာယုပေါ်မှာကြားရုံသာရှုမှတ်ပြီးတော့နေပါကြားရတဲ့အာယုပေါ်မှာလည်းတဏှာမဖြစ်စေနဲ့ အမှန်ဘလို့ပဲကောင်းကောင်းဘလုံးတရားပွဲဖြစ်ဖြစ်ကြားတယ်ကြားတယ်ဆိုမှတ်နိုင်သလောက်မှတ်မှန်ရင်မှန်ရင်မှန်ရင်နဲ့ဒီကြားတဲ့အသံလေးတဖြည်းဖြည်းဝေးဝေးပြီးတော့သွားပါလိမ့်မယ်ဒီကြားတဲ့ဗန်တွေကလည်းပဲများလာပြီတရားနဲ့တဏှာဖြစ်တာလည်းများလာပါပြီဒါကြောင့်မို့ကြားတဲ့အာယုန်ဒီပေါ်မှာဒီအသံတွေကငါကြားတာမြင်ရများလာပါပြီဒီမြင်တဲ့အာယုန်တွေကငါဖြစ်ရတဲ့မမြင်ရတာများလာပါပြီကြောက်ပါပြီဆိုပြီးတော့အဲ့ဒီမြင်တဲ့အာယုန်ကြားတဲ့အာယုန်ဒီပေါ်ဝိပဿနာနာနာရှုရှုရင်တဖြည်းဖြည်းဝေးသွားပါလိမ့်မယ် ဖះဒီတိုင်းပဲပေးတယ်မဟုတ်လားမုတ်တေမုတ္တမန္တဘုဒ္ဓတိနိုင်ရတဲ့အာယုံစရတဲ့အာယုံထိတွေ့ရတဲ့အာယုံတွေပေါ်မှာလည်းပဲနိုင်ရင်နိုင်တယ်လို့သာရှုမှန်ပြီးတော့နေစရတဲ့အာယုံတွေပေါ်မှာလည်းပဲစရင်စတယ်လို့သာရှုမှန်ပြီးတော့နေထိတွေ့ရတဲ့အာယုံတွေပေါ်မှာလည်းပဲထိတယ်ထိတယ်လို့သာရှုမှတ်ပြီးတော့နေဝေးဝေးပြီးတော့သွားလိမ့်မယ်နိုင်ရင်ဝေးဝေးပြီးတော့သွားလိမ့်မယ်မနိုင်ရင်နှီးနှီးပြီးတော့လာလိမ့်မယ်သူကကြော်နေပြီးတော့လာလိမ့်မယ်နိုင်နိုင်သာကွာရှုမှတ်ပြီးတော့သွား ဒုံနဲ့နာနာသာရိုက်ဒီခွေးလာကိုက်နိုင်ပါဦးမလားမကိုက်နိုင်တော့ဘူးဘုရားဒါမုတ်တေမုဒ္ဒမန္တဘုဇတိမန်အာယုန်နဲ့စားတဲ့အာယုန်တိတ်ဖြစ်တဲ့အာယုန်၃ပါးကိုမုတ္တအာယုန်လို့ခေါ်တယ်အဲဒါကိုမုတ်တေမုဒ္ဒမန္တဘုဇတိမန်တိုင်းစားတိုင်းထိတိုင်းရှုမှတ်ပြီးတော့နေပါဝိပဿနာဉာဏ်တူပါပြီးတော့လာပါလိမ့်မယ်ဝိညာဉ်နဲ့ဝိညာဉ်မတ္တမန္တဘုဇတိ စိတ်ထဲမှာစိတ်ကူစဉ်းစားကြံစည်တဲ့အောင်တွေပေါ်လာတဲ့ခါမှလည်းပဲစိတ်ကူရင်စိတ်ကူတယ်လို့မှန်ကြံစည်ရင်ကြံစည်တယ်လို့မှန်ပြီးတော့နေစဉ်းစားရင်စဉ်းစားတယ်လို့မှန်ပြီးတော့နေဖြစ်တဲ့အတိုင်းသာလင်မှန်ပြီးတော့နေစိတ်ထဲမှာပေါ်လာတဲ့အတိုင်းဘာလို့နေရမလဲမှန်ပါစိတ်ထဲကသာယာရင်လည်းပဲသာယာတယ်လို့မှန်ဝမ်းသာရင်လည်းပဲဝမ်းသာတယ်လို့မှန်ဝမ်းနေရင်လည်းပဲဝမ်းနေတယ်လို့မှန်ဆင်းရဲရင်လည်းပဲဆင်းရဲတယ်လို့သာမှန်မှန်ပြီးတာနေဖတ်တယ်လည်းမှန်မှန်ရင်မှန်ရတဲ့ဒီ အာယုစိတ်တိဘာဖြစ်သွားမလဲဝမ်းသာတဲ့စိတ်လည်းတဖြည်းဖြည်းတဖြည်းဘာဖြစ်သွားမလဲပျောက်ပျောက်တော့သွားမယ်ဝမ်းနဲ့တဲ့စိတ်တွေလည်းပျောက်သွားသွားမယ်။ကာယတဲ့စိတ်တွေလည်းပျောက်တော့သွားပါလိမ့်မယ်တဲ့။သူကြာရှိစွာလက်ခံပြီးတော့မထားနဲ့။လက်ခံထားရင်ဝိုးဆင်းရဲတာတဲ့ဆင်းရဲတွေကြာလိမ့်မယ်။ရှိလိမ့်မယ်ဆင်းရဲတွေရှာမိရရောက်သွားလိမ့်မယ်။မြတ်စွာဘုရားကနားလည်တယ်နော်။လွယ်လွယ်ပဲမဟုတ်ဘူးလား။ဖះပိတ်တဲ့နေ့ကလွယ်တယ်မဟုတ်ဘူးလား။ရှိရတာလည်းခက်သလား။ မခက်ပါဘူးမြင်ရင်ဘယ်လိုမှန်းမလဲကြားရင်မှန်ရင်စားရင်ထီးရင်ဆင်ရဲစဉ်းစားရင်ဩဒီလိုမှန်းတဲ့ကိလေသာဖြစ်မလားကိလေသာမဖြစ်ဘူးလားကိလေသာမဖြစ်ပြီးနိဗ္ဗာန်နဲ့နှီးမလားဝေးမလားနိဗ္ဗာန်နဲ့နှီးမဲ့မရှုမှန်းဘူးဆိုရင်ကိလေသာဖြစ်မလားမဖြစ်ဘူးလားကိလေသာဖြစ်နိဗ္ဗာန်နဲ့နှီးမလားဝေးမလားဩနိဗ္ဗာန်နဲ့နှီးမှန်း သိသွားပြီနိဗ္ဗာန်နဲ့ဝိမှန်လည်းသိသွားပြီဒါကြောင့်ဒီတရားနာမကဘာခေါ်ထားတယ်လဲနိဗ္ဗာန်နဲ့ဝေသူနဲ့နီးသူအိမ်ပြန်နိဗ္ဗာန်နဲ့နီးမလားဝေးမလားအော်ကြောင်းပါနေတော့နိဗ္ဗာန်နဲ့နီးအိမ်ရတော့နိဗ္ဗာန်နဲ့ဝေးကူလူပြင်းပဲဘုရားပြေးသားဖះပြည့်တဲ့စကားနားမထန်ကြားသွားပြီအေးရောက်လဲပဲနိဗ္ဗာန်နဲ့ဘာဖြစ်နေရမလဲနီးတယ်လို့နီးရမယ်ဟုတ်လားဟုတ်လားအိမ်မှာကိစ္စပေါ်လဲဟဲငါနိဗ္ဗာန်နဲ့ဝေးသွားပြီ နင်တို့သွားရဟောဟောတော့ဒီလိုမဟုတ်လားအဲခလိတရားတဲဆူတယ်ငါနိဗ္ဗာန်နဲ့ဝေးနေတယ်ကဲမင်းတတိနေကြငါနိဗ္ဗာန်နဲ့မြည်အောင်ဒီလိုပြောရတာပါပဲဒီလိုမဟုတ်လားဟုတ်တယ်နော်သားနဲ့သမီးနဲ့လင်နဲ့မယားနဲ့လောကထဲမှာစုတုပ်ပြီးတော့နေရတဲ့အခါမှာတော့ကိလေသာဖြစ်လည်းဖြစ်မဖြစ်တဲ့အခါလည်းမဖြစ်ဘူးပေါ့မရှုမှန်းနိုင်ရင်တော့ကိလေသာတွေဘာဖြစ်နေမလဲဖြစ်နေတာပါပဲရှုမှန်းနိုင်သွားရင်ကိလေသာတွေမဖြစ်တော့ဘူးကိလေသာတွေမဖြုတ်ဆိုရှင်နိဗ္ဗာန်နဲ့နိကသွားပြီဒါကြောင့်ပေါ့ ငါနဲ့နိဗ္ဗာန်ဘလောက်ဝေးသလဲဘလောက်နှီးသလဲဆိုတာတောင်းစရာထွာစရာလို့သိရလားဟောတစ်ချက်မှန်းရင်တစ်ချက်နိဗ္ဗာန်နဲ့နှီးနေပြီဟုတ်တယ်မဟုတ်လားတောင်းစရာထွာစရာလို့သိရလားမလို့ဘူးတော်ကြအိမ်ကြားရင်လိုက်တောင်းနေပဲတော်ကြအဖွားအဖို့ဘာတွေလိုက်တောင်းနေတာတော့လိုက်တောင်းထွာနေလိုက်တိုက်ပိနေပိကျွနဲ့လိုက်တိုက်နေပြီးတော့ဟာဘာတွေလိုက်တိုက်နေတယ်လဲတော့မြည်တွေကကလေးတွေကမေ့ပါလိမ့်မယ်။အော်ငါနိဗ္ဗာန်နဲ့ဘယ်လောက်နှီးတယ်လဲဝေ့တယ်ဆိုငါတိုက်ကြည့်ကြည့်တယ်။ဟဲ့ဒါဟုတ်လား။အေး စိတ်ထကတော့တိုက်ကြည့်ပေါ့နားလည်သွားပြီနော်ကဲဆောင်ဖို့လေးပြန်ဆိုပြီးတော့တရားပွဲသိမ့်ကြစို့ဒါလို့ဆိုတော့ကျမ်းနာပိသတိမှာကုသိုလ်ဖြစ်သွားပြီရှုမှတ်တာသွားပြီတန်ဆိုအစင်းမြင်လျင်ဖြစ်ပွယ်ထင်ထိုးတွင်မိတ်လေသည်ပါယာတဆွဲခန်းစားမြဲ စိတ်ထက်သိလျက်တည်အစင်ဆိုင်ရာဝေဒနာမြတ်စွာပွားတော်သည် လောဘစီကဒေါသပွားဗျာမြစိတ်ပန်းသည်ဤနည်းဖြင့်ပဲမပြောင်းလဲဆင်းရဲရှာသူမည် ဆင်းရဲကိုသာရှားသူမှာဝိစွာနိဗ္ဗာန်ပြီအစင်းမြင်ကအမှန်ရရာကကင်းတော့သည်မတတ်မဲပဲခံစားမြဲစိတ်แทမသိမ့်ပြီမှန်သည်လျက်ပင်မြင်လဲမြင် ထုတ်ပြင်းခံစားသည်သုဘာသောလေဘုဆင်းရေကုံမြဲကုံခန်းသည်ဤနည်းဖြစ်သာယောဂီမှာမှန်ကာကျင်ရမည်မြင်တိုင်းရှုမှတ်ဆင်းရဲသနိကာနိဗ္ဗာန်ပြီ မြတ်စွာဘုရားဟောကြားတော်မူအပ်သောနိဗ္ဗာန်ကိုဝိသောတရားနိဗ္ဗာန်နဲ့ဤသောတောက်ယူတည်စွာကြားနာကြကုန်သောဓမ္မသောနာကုသကစေနာပေါင်းတို့ကြောင့်လောကထဲ၌မလော့နိုင်သောမြင်မှုကြားမှုစသောအာယုန်တွေမှာမြင်ခိုက်ကြားခိုက်စသည်တို့၌ဝိပဿနာတောက်ရှုမှတ်ပွားများကြကုန်လျက်ထိုရှုမှန်နိုင်သောတတိသမာတိစွမ်းကြောင့်ပင်လျှင်အိုခြင်းဆင်းရဲနာခြင်းဆရာသိခြင်းဆင်းရဲတို့ဤကုံရန်ခန့်ရညဉ့်ရပြသောနိဗ္ဗာန်တရားတို့တရားမြတ်ကို လွယ်ကူသော အသိဉာဏ်နှင့်အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း